သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်နောင်တကူလဆန်9ရက်2022ခုနှစ်ဧပြီလ9ရက်စနေနေ့၌အွန်လိုင်းမှာဟောကြားအပ်သောစေအညစ်အကြေးများအပိုင်း3တရားဒေသနာတော်ဝဋ္ထတုတ်ကိုမြတ်စွာဘုရား စိတ်ရဲ့အညစ်အကြေးတွေရှုစွာဖော်ထုတ်ပြီးတော့စိတ်ရဲ့အညစ်အကြေးကင်းမှုအတွက်အညစ်အကြေးတွေကိုဖယ်ရှားပြစ်ဖို့ဟောကြားခဲ့တာဖြစ်တယ်ဒီကျင့်စဉ်ဟာမြတ်စွာဘုရားရဲ့လမ်းညွှန်မှုပြုတဲ့နိဗ္ဗာန်ရောက်ကြောင်းကျင့်စဉ်မြောက်တယ်။ဆရဲ့အညစ်အကြေးတွေဖယ်ရှားနိုင်မှ ကောင်းကျိုးချမ်းသာတွေကိုရနိုင်မှာဖြစ်လို့အဲ့တော့ဖယ်ရှားမဲ့တိတုဒ္ဓမှာတော့ဘာနဲ့ဖယ်ရှားမဲ့ဆိုတာကိုတော့တိတိကျကျဟောပြီးတော့မထားဘူးမြတ်စွာဘုရား။ဘာကြောင့်ဒီမှာတိတိကျကျမဟောတာတုံးဆိုမြတ်စွာဘုရားရဲ့တပိတာဝကတွေအနေနဲ့စိတ်ရဲ့အညစ်အကြေးတွေကိုဘယ်လိုဖယ်ရမလဲဆိုတာသိရှိနားလည်ပြီးဖြစ်လို့လည်းဖြစ်လိမ့်မယ်။ ဘာကြောင့်လဲဆိုဒီမှာပထမရသော်ဗျာခေါ်လိုက်တယ်စိတ်တည်တန်ကိလေထေဒုက္ကတိပါတိပိကင်္ခာစိတ်တည်ညှဉ်းနှွမ်းမယ်ဆိုရင်မကောင်းတဲ့အလားလားပဲပြောလင်းရမယ်စိတ်တည်အတန်ကိလေထေဒုက္ကတိပါတိကင်္ခာစိတ်ဟာညစ်ညူးမှုညစ်ပေမှုမရှိဘူးဆိုရင် ကောင်းတဲ့အလားလားကိုမျှော်လင့်နိုင်တယ်လို့ ထိစကားစပြီးတော့ဟောလာတယ်ဟောပြီးတဲ့ဒုတိယအချက်ကြတော့ဆရဲ့အညစ်အကြေးဆိုတာဘာတွေလဲဆိုပြီး16မျိုးမြတ်စွာဘုရားဟောသွားတယ်ဆရဲ့အညစ်အကြေး16မျိုးလူတွေမှာများသောအားဖြင့်ဖြစ်လက်ဖြစ်တာရှိတယ်ဒီ16မျိုးမြတ်စွာဘုရားရှင်လည်းဟောကြားတာဖြစ်အဲ့ဒါဟောပြီးတဲ့နောက်မှာတော့ ဒီစိတ်ရဲ့အညစ်အကြေးကိုစိတ်ရဲ့အညစ်အကြေးလို့သိရမယ်သိပြီးရင်ဖယ်ရမယ်နောက်ဆုံးဖယ်ပြီးဖြေရမယ်လို့ပစဟတိပဟိနောဟောတိလို့ဒီလိုလေးပဲမြတ်စွာဘုရားကတမန်လေးပဲခေါ်ထားတယ်စိတ်ရဲ့အညစ်အကြေးကိုအညစ်အကြေးဆိုတာသိရမယ်ဒါပါနဲ့သိပါတော့ဆိုရင် စိတ်ဓာနုပဒနာနဲ့တတိနဲ့ပညာနဲ့ဝီရိယနဲ့ပေါင်းစပ်မှသိနိုင်တာဟုတ်အဲတတိပ္ပဏတရားတော်ထဲမှာစိတ်ဓာနုပဒနာဆိုတာကိုယ်စိတ်ဟာရာဂနဲ့တွဲနေသလားဒေါသနဲ့တွဲနေသလားမောဟနဲ့တွဲနေသလားဆိုတာဆင်ញင်သုံးသပ်ရမယ်အနုပဒနာဆိုတာအချိန်ချင်းထပ်ထပ်ဆင်ញင်သုံးသပ်တာ contemplation လို့ခေါ်တယ်အဲ့တော့ကိုယ်စိတ်ကို contemplation contemplate လုပ်ဖို့လိုတယ်ပေါ့အဲ့တော့စိတ်ကိုတတိနဲ့ပညာနဲ့စောင့်ကြည့်ရမယ်ကိုယ်စိတ်ကိုဆင်ញင်သုံးသပ်ပြီးစောင့်ကြည့်ရမယ်စောင့်ကြည့်တဲ့အခါမှာအဖြေထုတ်လို့ရငါစိတ်မှာလောဘတွေမကြာခဏဖြစ်တယ်ဒေါသတွေဖြစ်တယ်အလုံးကတော့ဖြစ်နေတာမဟုတ်ဘူးနော် လောဘဆိုတာလည်းအမြဲဖြစ်နေတာမဟုတ်ဘူးဒေါသဆိုတာလည်းအမြဲဖြစ်နေတာမဟုတ်ဘူးမာနတို့အိဒတို့မစ္စရိယတို့ဆိုတာလည်းအမြဲဖြစ်တာမဟုတ်ဘူးအကြောင်းတိုက်ဆိုင်လာတဲ့အခါမှာဖြစ်လာတတ်တာဖြစ်တဲ့အခါမှာကိုသုံးသက်ရမှာပါတော့ဆိုဖြစ်လာတဲ့အကျိန်များသလား။ဟောဖြစ်လာတဲ့အခါရောပြင်းထန်မှုရှိသလား အကျိန်များသလားအရှိန်ကပြင်းထန်သလားဒီနှစ်ခုမှစဉ်းစားမှာအဲ့တော့ကိုယ်တဏ္ဍမှာလောဘရှိတာရှိမှမသိဘူးဒေါသဖြစ်တာဖြစ်မှမသိဘူးမောဟဖြစ်တာဖြစ်မှမသိဘူးစိတ်ရဲ့အညစ်အကြေးတွေကိုယ်တဏ္ဍမှာရှိနေတာကိုရှိမှမသိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသိတောင်မှမသိတော့ဘယ်လိုလုပ်ပြီးတော့ကြိုးစားမှာလဲဘယ်လိုလုပ်ပြီးဖယ်ဖယ်ရှားဖို့ဆိုတာဖြစ်နိုင်မှာတော့ဒါကြောင့်မို့မြတ်စွာဘုရား စိတ်တတဥပကိလေသောတိတတိဝိဒိတ်တဝါစိတ်တတဥပကိလေသံပစဟတိတဲ့လောဘဟာစိတ်ရဲ့ဝိသမလောဘသို့မဟုတ်အဘိဓါဟာစိတ်ရဲ့အညစ်အကြေးပဲလို့သိပါတဲ့သိပြီးတဲ့အခါမှာပယ်ပါဒီလိုပြောတာအဲ့တော့သိလိုက်တာနဲ့ပဲတချို့ကနောက်ဆုတ်သွားတယ်လေမသိပဲနေပဲပဲနဲ့သိတာပညာပဲ လောဘဖြစ်တာကိုဖြစ်တယ်လို့သိလိုက်တာပညာပဲအဲ့ဒါနဲ့တည်းမဲ့လောဘနောက်ဆုတ်သွားတယ်။ဘာကြောင့်လို့ဆိုရင်သိခြင်းကြောင့်လောဘကမဖြစ်ဘူး။လောဘဖြစ်တာဘာကြောင့်ဖြစ်တာတော့ဆိုအိဋ္ဌယုံပေါ်မှာအတွေးလွဲမှားခြင်းကြောင့်ဖြစ်တာ။လူချင်းစရာအာယုန်နဲ့တွေ့ရင်လောဘဖြစ်တယ်။တွေ့တိုင်းဖြစ်သလားဆိုမဖြစ်ဘူး။လူချင်းစရာအာယုန်နဲ့လည်းတွေ့တယ်။အတွေးကလည်းလောဘနဲ့တွေးမိတယ်ဆိုရင်ဖြစ်လာတယ် ဒီလိုဆိုလိုတယ်နော်ဒေါသကြတော့အနိဋ္ဌယုံနဲ့တွေ့တယ်အနိဋ္ဌယုံဆိုတော့ကိုမကြိုက်တာကိုပြောတာကိုမကြိုက်တဲ့ဟာနဲ့တွေ့လားတွေ့တိုင်းဖြစ်သလားလို့ဆိုတော့အဲ့လိုလည်းမဖြစ်ဘူးတွေ့ပြီးတဲ့အခါမှာဒီမသိမတင်နှလုံးသွင်းလိုက်တာပေါ့မသိမတင်နှလုံးသွင်းလိုက်တဲ့ဆိုတာအသိဉာဏ်ကင်းမဲ့သွားတာကိုဆိုလိုတယ်မမမကန်တွေးလိုက်တဲ့အခါမှာဒေါသဖြစ်လာတာလေ ငါကိုစော်ကားတာပဲလို့တွေးလိုက်ရင်လေဒေါသဖြစ်တာငါဆဲတာပဲလို့သိလိုက်ရင်လေဒေါသဖြစ်တာတော့အဲ့ဒီလိုသူကအကြောင်းကြောင့်ဖြစ်လာတာဘာကြောင့်ဖြစ်တယ်ဆိုတာကိုသိရမယ်အဲ့တော့မြတ်စွာဘုရားကအတူလေးတင်ဟောတာဝိဒိတ်တဝါသိရှိရအဲ့တော့သိရှိဖို့အတွက်ဘာလိုအပ်တုံးဆိုရင်တတိယသမာဓိရပညာရဒီသုံးခုလိုအပ်တယ်ဝိရိယရပေါ့လေ ဒီသဘာဝတရားတစ်ခုကိုသိဖို့ဆိုတာကြတော့နော်မဟာသရိပ္ပဏသုံးမှာညွှန်ကြားထားတဲ့အတိုင်းပဲအတ္တပိတိအောင်ကြိုးစားမှုရှိရမယ်သမ္ပဇာနောဆင်ញင်ရမယ်ပညာရှိရမယ်တတိမာတတိရှိရမယ်အဓိကကတော့ဒီသုံးခုပါဝိရိယရဲ့တတိရဲ့ပညာရဲ့ ဒီသုံးခုပေါင်းဆက်လိုက်မယ်ဆိုလို့ရှိရင်တော့ခုနကိုယ်တဏ္ဍမှာလောဘဖြစ်ရင်လည်းဖြစ်တယ်လို့သိလိုက်တယ်ဒေါသဖြစ်ရင်လည်းဖြစ်တယ်လို့သိရမယ်အဲ့ဒီသိတာဟာသူ့ကိုတားဆင်းခြင်းတတိတယ်ဆိုတာဘာနဲ့သိတာတော့ဆိုရင်ခုနတတိနဲ့ပညာနဲ့တတိကယူပေးလို့ပညာကသိတာလေတတိဘာဘာပဲနဲ့သိတာမဟုတ်ဘူးအဲ့ဒါလေးကိုကွဲပြားခြားနာအောင်ဘယ်လိုမှတ်မလဲ တတိကဒေါသကိုယူဆောင်ပေးလိုက်တယ်စိတ်နဲ့ပေါင်းစုံပေးလိုက်တယ်အေးဒေါသဖြစ်နေပြီဆိုတာတတိက information ပေးတာတတိကသတင်းပေးလိုက်တာပေးလိုက်တဲ့အခါကျတော့ပညာကသိလိုက်တာတတိကသတင်းမပေးရင်ပညာကမသိဘူးသဘာဝတရားတွေဟာပေါင်းစပ်ပြီးတော့လုပ်တာအဲ့ဒါလို့တတိလဲသတင်းပေးတာတို့ပညာကသိတာတို့ဆိုတာစ조사မှုတစ်ခုပဲ။ အဲ့ဒါကြောင့်မို့ဝီရိယဆိုတာလည်းပါတယ်လို့သူတို့ဆိုလို့တယ်ပေါ့နော်ထိလိုက်မယ်ဆိုလို့ရှိရင်တော့ဟိုမဂ္ဂင်၈ပါးတွေကထည့်ပြောမယ်ဆိုလို့ရှိရင်သမသင်္ကပ္ပဆိုတဲ့မဂ္ဂန်နဲ့အတွေ့လည်းပါတယ်သမဝါယမဆိုကြိုးစားမှုလည်းပါတယ်သမတတိဆိုတဲ့တတိရှိမှုလည်းပါတယ်သမသမာဓိလို့ဆိုတဲ့အခိုက်အတန့်စိတ်တည်ငြိမ်မှုလည်းပါတယ်အဲ့ဒါတွေပါမှသမဒိဋ္ဌိဆိုမင်္ဂန်စွာမြင်တာဖြစ်တယ် ကမ္မထာအထုတ်တယ်ဆိုတာအဲ့ဒီ၅ခုနဲ့လှုပ်လှုပ်တာပဲတခြားဘာမပါဘူးအဲ့ဒီ၅ခုနဲ့လှုပ်တာအဓိကကိုပြောတာအဓိကသူတို့၅ခုရဲ့ဆောင်ရွက်မှုပဲနော်မဂ္ဂင်၈ပါးတဲ့ကအလုံးလုံးနေတာသူတွေတုံးဆိုရင်သမသင်္ကပ္ပသမဝါယမသမတတိသမသမာဓိနောက်ပြီးတော့သမဒိဋ္ဌိအဲ့ဒီ၅ခုဟာတပြိုင်နက်ပေါင်းစပ်ပြီးတော့လုပ် ပေါင်းဆက်လုပ်နေတယ်ဆိုတာဘယ်ဒီတရားထုတ်မှမဟုတ်ဘူးတခြားနေရာလဲပေါင်းဆက်တာပဲစာဖတ်တယ်ဆိုတာဆိုစာဖတ်လို့ရှိရင်အကုန်လုံးပြောရမယ်ဆိုရင်စာအုပ်ရယ်နော်စာအုပ်ဖွင့်ပေးတဲ့လက်ရယ်မျက်လုံးရယ်စိတ်ရယ်အသိဉာဏ်ပေါင်းဆက်ထားတာပဲအဲပေါင်းဆက်မှဒါတစ်ခုဖြစ်တာလေ မျက်လုံးတစ်ခုတည်းနဲ့လည်းမဖြစ်ဘူးနော်လက်တစ်ခုတည်းနဲ့လည်းမဖြစ်ဘူးစာအုပ်တစ်ခုတည်းနဲ့လည်းမဖြစ်ဘူးစာအုပ်လေးရှိရမယ်လက်ကလည်းဖွင့်ပေးရမယ်နော်လက်ကလည်းဖွင့်ပေးရမယ်မျက်စိကလည်းကြည့်ရမယ်ဒါအကြမ်းမြင့်ပြောတာအလုံးဟာပေါင်းဆက်တာပေါင်းဆက်ပြီးတော့လုပ်ရတယ်ပေါင်းဆက်ထားပြီမဲ့လို့အလုံးဟာအလုတ်ကိုတူတူလှုပ်တာဖြစ်တော့ကြောင့်တခုတည်းကဲ့သို့ အဲ့ဒါ unity လို့ခေါ်တယ်တခုတည်းကဲ့သို့လောက်တာတော့အများကြီးကောင်းမောင်းနေတယ်ဆိုရင်လည်းပဲတခုတည်းကဲ့သို့ဖြစ်တာပဲလေစဉ်းစားကြည့်ပေါ့ဘယ်သူတွေပေါင်းနေတာတော့ဆိုတလိုက်ဝါရဲ့ကာဘောဒီတွေရဲ့ကာဘေးရဲ့ဓာတ်စီရဲ့နော်အင်ဂျင်ရဲ့အလုံးပေါင်းတာလေ တခုမပါလို့ရှိရင်မရဘူးဝါယာကြိုးလေးတစ်ချောင်းကစားပြီးတော့လက်သွားလို့မရဘူးလေအဲ့တော့အလုံးပေါင်းလိုက်မှကားဟာသွားလို့ရတယ်အဲ့ဒါလိုလူရဲ့စိတ်မှလည်းပဲအလုံးပေါင်းပြီးလှုပ်လှုပ်တာအဲ့သဘောတရားကိုအရာရာမှာဆင်ញင်သုံးသပ်ကြည့်ဖို့လိုတယ်ပေါ့တော့ကမ္မထာအထုတ်တဲ့စာအဓိကနဲ့အဓိကမဟုတ်တာပြောကြတာဥပမာ ပန်းလေးတစ်ပွင့်ကိုခြိတယ်ဆိုတာမျက်စိကအဓိကပဲမျက်စိပဲပါအဲကြည့်လို့မရတို့သို့တော့မျက်စိတစ်ခုတည်းလားလို့ဆိုမဟုတ်ဘူးပမွင့်လည်းရှိရမယ်အာယုံစူးစိုက်မှုလည်းရှိရမယ်တတိထားမှုကလည်းရှိရမယ်အဲ့ဒါမမြင်တာတို့မို့ဆိုမမြင်ဘူးအလင်းရောင်လည်းရှိရမယ်ကြားတိုင်းမှာအဲ့လိုအကြောင်းတွေအများကြီးပေါင်းတာအဲ့ဒါတွေကိုဒီမှာလဲ စိတ်ရဲ့အညစ်အကြေးဖြစ်တဲ့လောဘကိုစိတ်ရဲ့အညစ်အကြေးလို့သိရမယ်။ဘာနဲ့သိတာတော့ဆိုရင်သိတာတော့ညံနဲ့သိတာ။ဒါဖြင့်ညံတစ်ခုတည်းကသိလို့ရလား။ညံကတော့သိတာဟုတ်တယ်သူကိစ္စသိတာ။သူသိအောင်ဘသူတွေကပံ့ပိုးပေးရတော့ညံကသိအောင်ဘသူတွေကပံ့ပိုးပေးရတတိကပံ့ပိုးပေးရတယ်တမာရီကပံ့ပိုးပေးရတယ်လုံလဝိရိယပံ့ပိုးပေးရတယ်သမသင်္ကပ္ပဆိုတဲ့တွေးတောမှုကပံ့ပိုးပေးရတယ်အဲ့ဒီပံ့ပိုးပေးမှတတိက ပညာကသိတာဥပမာထေရှားအောင်ပြောမယ်ဆိုရင်နော်လူတယောက်လမ်းလျှောက်တယ်လမ်းလျှောက်တယ်ဆိုတဲ့နေရာအဓိကသူတို့ဆိုခြေတော့ပဲဒါပေမဲ့ခြေတော်လေးရှိုံနဲ့လမ်းလျှောက်လို့ရလားလို့ဆိုမဟုတ်ဘူးမျက်စိကကြည့်ပေးရတယ်။ကြံတဲ့ခန္ဓာကိုယ်စိတ်ပိုင်းတွေကဖြောင်းဖြောင်းမတ်မတ်သွားနေအောင်ထိမ့်ပေးရတယ်။နော်။ခြေတော်ကမြောက်မှုချမှုလုပ်ပေးရတယ်။အလုံးကဝိုင်းလုပ်ကြရတယ် တခုတည်းမဟုတ်ဝိုင်းလောက်တာဝိုင်းလောက်တဲ့အခါမှာဖြောက်မှတ်တဲ့လမ်းခရီးကိုရှောက်လှမ်းနိုင်တာဖြစ်တယ်ဘယ်ရာပဲဖြစ်ဖြစ်ပေါင်းစပ်ပြီးလောက်တဲ့ဆိုတာသတိထားဖို့ပေါ့အဲ့တော့မြတ်စွာဘုရားကဒီမှာလောဘအဘိဇာဝိသမလောဘပြပါရဆိုတဲ့ဒီတရားဟာစိတ်ရဲ့အညစ်ကြေးလို့သိပါသိပြီးတဲ့အခါမှာအဲ့ဒါကိုဖယ်ရှားဖို့ကြိုးစားပါဖယ်ရှားပါလို့သူတို့ဟောတယ် ဘာနဲ့ဖယ်ရှားပါလို့တော့မဟောဘူးဒီမှာအဲ့တော့အထက်ကရာဆရာကဖြည့်ဆွက်ပေးတယ်ဒီသုတ်တံမှာမြတ်စွာဘုရားဆိုလိုတာကတဲ့ဘာနဲ့ဖယ်ရှားမလဲလို့ဆိုလို့ရှိရင်အနာဂါမိမဲ့နဲ့ဖယ်ရှားပါလို့သူတို့ဆိုလိုတယ်ပေါ့အနာဂါမိမဲ့နဲ့ဖယ်ရှားရင်ဒါပြင်သောတပတိမဲ့နဲ့မဖယ်ရဘူးလားဆိုမဟုတ်ဒိဋ္ဌိဝိသေကိစ္စသောတပတိမဲ့နဲ့ဖယ်တာပဲနော်အနာဂါဆင့်ကို ပြောလိုက်တာပေါ့အနာဂါဆင့်ဖယ်ရှားမှုကိုဆိုလိုတယ်လို့ ဒါကတော့ဒီစိတ်ရဲ့အညစ်အကြေးတွေအလုံးဟာအရဟတမေကျမှာကုန်တာပါမနေ့ကပြောခဲ့တဲ့အတိုင်းပဲဒီသောတာပတိမေနဲ့ဖယ်ရှားတဲ့စိတ်ရဲ့ညစ်ကြေးကမက်ခါတဲ့ပလတာတဲ့အိတ်သားတဲ့မစ္စရိယမာယာတာထေယဆိုဒီ6ခုဒီ6ခုကသောတာပတိမေနဲ့ဖယ်ရှားတာအနာဂါမိနဲ့ဖယ်ရှားတာက ပြပါရရဲ့ကောဓာရဲ့ဥပနာဟရဲ့ပမဒရဲ့ဒီ၄ခုဖယ်ရှားမှာ အဲ့တော့သောတပတ္တိမေဖယ်ရှားတာရဲ့အနာဂါမိနဲ့ဖယ်ရှားတာရဲ့6ခုနဲ့4ခုဆို10ခုပဲဖယ်ရှားသေးတယ်အရဟတမေနဲ့ကြတော့မှကျန်တာတွေကအဘိဇာဝိသမလောဘဓမ္မတာရမမာနအတိမာနမဒအဲအဲ့ဒါတွေကြတော့ဒီ6ခုကြတော့ယဟနာအရဟတမေနဲ့မှဖယ်ရှားတာအဲ့တော့မြတ်စွာဘုရားဆိုလိုတာလဲ ဒီနောက်ဆက်လာတာနဲ့ကြည့်ပြီးတော့ထက်ကရာဆရာကအနာဂါမိလို့မဲ့လို့ပြောတာအကုန်မဟုတ်သေးဘူးဘာလို့လဲဆိုနောက်ထပ်အရတမဲ့ရဖို့ကိုအဆောပြဆက်အဟောမှဆိုလို့အခြေခံအဆင့်ဖယ်ရှားတာအနာဂါနဲ့ဖယ်ရှားတယ်ဆိုရအဆင့်ထီအောင်ဖွင့်ပြတာဒါဖြစ်တယ်ပေါ့ဒါသူ့အကြောင်းနဲ့သူဖွင့်ပြတာမြတ်စွာဘုရားဟောတာတော့ဒီနေရာမှာ သိပြီးတော့ဖယ်ရှားတယ်ဆိုတာဘာနဲ့ဖယ်ရှားမလို့ဆိုရင်ပြောရမယ်ဆိုရင်တမာရီနဲ့ဖယ်ရှားမယ်ပညာနဲ့ဖယ်ရှားမယ်ဒီလိုပဲအကျဉ်းအပြည့်ပြောရမှာသီလတမာရီပညာနဲ့ပဲဖယ်ရှားမယ်လို့ပြောရမှာအဲ့ဒါလို့ဖယ်ရှားလိုက်လို့စိတ်ရဲ့အညစ်အကြေးတွေဟာစိတ်မှာစိတ်မှာရှိတဲ့အညစ်အကြေးတွေဟာလျော့ပါသွားတယ်သို့မဟုတ် ဒီသောတပန်ဖြစ်လိုက်တာနဲ့အညစ်အကြေး6ခုရောပွားသွားတယ်အနာဂံဖြစ်လိုက်တာနဲ့နောက်ထပ်၄ခုရောပါသွား10ခုရောပါသွားတယ်ဒီလိုဆိုလိုတယ်ပေါ့အဲ့ဒီလိုအဲ့ဒီအပိုင်းထိအောင်မနေ့ကရှင်းပြပြီးပြီပေါ့အဲ့လိုဖယ်ရှားလိုက်တဲ့အခါမှာဘာတွေဖြစ်လာတော့မြတ်စွာဘုရားဆက်ဟောတာကိလေသာဖယ်ရှားမှုက စိတ်ရဲ့အညစ်အကြေးတွေကိုဖယ်ရှားမှုကိုတမန်ဟောကြားပြီးတဲ့နောက်မှာကိလေသာဖယ်ရှားလိုက်ပြီ ဆိုလို့ရှိရင်အညစ်အကြေးကင်းသွားတယ်အညစ်အကြေးကင်းသွားတယ်ဆိုစိတ်ကချီလင်းလာတယ်ဆိုအပ်မှမောမှာအညစ်အကြေးတွေအမုံမွားတွေဖောင်းဖုံးနေမဲ့ဆိုလို့ရှိရင်မချီလင်းဘူးအဲ့ဒါကိုရှင်းထုတ်လိုက်တဲ့အခါကျတော့မှန်ပြင်ဟာကြည်လင်းလာတယ် အဲ့ကြည်လင်းလာသလိုစိတ်ထဲကအညစ်အကြေးတွေကိုရှင်းထုတ်လိုက်တဲ့အခါမှာစိတ်ဟာကြည်လင်းလာတယ်အဲ့ဒီစိတ်ကြည်လင်မှုတွေအထောက်အကူဘလောက်ထိအောင်ဖြစ်လာတော့ဆိုစိတ်ကြည်လင်နေဆိုတဲ့တရားတရားနဲ့အတိညာတရားဖြစ်လာတယ်တရားဖြစ်လာတော့ကြည်လင်မှု၃ရက်ကိုမြတ်စွာဘုရားကဆက်ဟောတယ်ဗုဒ္ဓေအဝိစ္စပတ္တနေနသမဏဂတောဟောတိ အဲ့လိုစိတ်ရဲ့အငြိကျေးတွေကိုဖယ်လိုက်တာနဲ့မြတ်စွာဘုရားရဲ့ခုံနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားရဲ့ခုံပေါ်မှာဒီခိုင်မြဲတဲ့တရားတရားအသိဉာဏ်နဲ့သိပြီးတော့ခိုင်မြဲတဲ့တရားတရားပေါ်လာတယ်တရားကိုဥဒိပြောတာအဝိစ္စပတာတာဆိုတာဘုရားရဲ့ခုံပေါ်မှာ လုံးဝတန်တရားမရှိဘဲနဲ့မြတ်စွာဘုရားရဲ့ဂုဏ်ပေါ်မှာစိတ်ဟာကြည်လင်ပြီးတော့လာတယ်စိတ်ကြည်လင်တယ်ဆိုတဲ့သဘောတရားဟာလောဘလည်းဖြစ်မလာဘူးဒေါသလည်းမဖြစ်မလာဘူးเนาะစိတ်ကြည်နေတယ်ဆိုတဲ့အချိန်လေးမှာလူဟာကောင်းတာလုပ်ဖို့ပဲစဉ်းစားတာစိတ်မကြည်ရင်ကောင်းတာလုပ်ဖို့မစဉ်းစားဘူးเนาะလောဘဒေါသတွေကြောင့်ညှဉ်းနှွမ်းနေတဲ့စိတ်ဟာ ကောင်းတဲ့ဘက်ကိုဘယ်တော့မှမစင်တာစိတ်ကြည်လင်းနေတဲ့ပုဂ္ဂိုလ်ကဒါနလုပ်အောင်ပဲဖျားရှိခိုးအောင်ပဲဖျားပန်းလှူအောင်ပဲဥပုသ်ဆောင်အောင်ပဲဆိုတဲ့အတွေ့အကြုံအားစိတ်ကြည်နေမှာပေါ်တာအဲ့ဒါတရားရဲ့စွမ်းအားကကိလေသာဆိုတဲ့အညစ်အကြေးတွေကိုဖယ်ရှားပစ်တာဖျားကုံကိုအာရုံပြုပြီးတော့စိတ်ကြည်နူးနေတယ်ဖျားကုံဆိုတာအလုံးသိတဲ့အတိုင်း ဣတိဝိသောမှာပါတဲ့အရဟံသမ္မသမုဒ္ဒောစာတဲ့ခုံနေပဲအဲ့ဒီခုံနေရဲ့အနှစ်သာရတွေအဲ့ဒီခုံနေရဲ့တကယ်ပုံရိပ်တွေကိုစိတ်ထဲမှာချီနူးဝမ်းသာစွာရှုမှတ်ပြီးတော့တရာစိတ်တွေတဘွားဘွားဖြစ်တယ်ကြည်ညိုတဲ့စိတ်တွေတဘွားဘွားဖြစ်တယ်စိတ်ဟာကြည်လင်းနေတယ်တရာဆိုတဲ့ဟာသူက မှန်ကန်စွာသိတဲ့ပညာနဲ့မှသူကလမ်းဖြောင်းတာ။တာမန်ယုံကြည်တာမျိုးမဟုတ်ပဲနဲ့တကယ်ကိုမြတ်စွာဘုရားဟာအရဟံဂုဏ်နဲ့ပြည့်စုံပါပြီတဲ့။တာမန်သမုဒ္ဒရာဂုဏ်နဲ့ပြည့်စုံပါပြီတဲ့လို့တကုံတော်တစ်ပါးချင်းတစ်ပါးချင်းတွေ့ရင်းကနေပြီးတော့ဖះပေါ်မှာကြည်နူးမှုတွေယုံကြည်မှုတွေဆုံးဖြတ်ချက်ချမှုတွေပေါ်လာတယ်။အဲ့ဒါကိုအဝိစ္စပတာရလို့ခေါ်တယ် အဲ့တော့ယမယံခါတရားထုတ်တဲ့ပုဂ္ဂိုလ်တွေဟာဖျားကုံကိုအာယုံပြုပေးရတယ်ဝိပဿနာတရားအထုတ်ပြီးဆိုရင်ဝိပဿနာတရားကယုတ်တရားနံတရားတွေရဲ့ဖြစ်မှုပြမှုတွေကြီးပဲတွေ့ရတဲ့အခါမှာဝိပဿနာက6ကပ်ကပ်စိတ်ပြည့်စရာတွေကြီးပဲတွေ့လာတတ်တယ်။ဒါမို့ဝိပဿနာဒုက္ခတာ up up အတ္တနာလို့ဆိုတယ်။ဝိပဿနာဟာ မကျေနပ်စရာဒုက္ခရဲ့ဒုက္ခနဲ့နီးတယ်လို့ပြောတာ။ဘာလို့ဆိုအပြစ်တွေကြီးပဲကြည့်ရတာဝိပဿနာဆို။သင်္ခါရတရားတွေခန္ဓာရဲ့အပြစ်တွေနော်ရှုံဏတို့ရဲ့အပြစ်တွေဒါတွေဝဲရှိတဲ့အခါကျတော့စိတ်ဟာကြည်လင်အေးပြတ်မှုမရနိုင်အပြစ်တွေကြီးပဲတွေ့နေတာအဲ့ဒီလိုအချိန်မျိုးမှာဖះကုံလေးကိုအာယုံပြုပြီးတော့ကိုယ်စိတ်အားကိုမြင့်တင်ပေးရတယ်တရားစွမ်းအားတွေတက်လာအောင်တစ်ခါလုပ်ပေးရတယ် အဲ့တော့ဝိပဿနာတရားအထုတ်တယ်ဆိုတော့ဝိပဿနာတရားကြီးအထုတ်ရတာမဟုတ်ဘူးစိတ်ကိုလူရဲ့စိတ်ဆိုတာပုံမှန်မဟုတ်ဘူးလူရဲ့စိတ်ကတခါတလေကျတော့တိတ်ပြီးတော့စိတ်အားတွေကတက်တယ်အဲ့ဒီခါကျရှော့ပေးရမယ်တခါတလေကျတော့စိတ်တက်တွေကကြတယ်ကြတဲ့အခါမြင့်တင်ပေးရစိတ်တက်တက်နေရင်လည်းလမ်းချော်တယ်စိတ်တက်ကြနေရင်လည်းလမ်းချော်တယ် စိတ်ယောဂမှာဆိုရင် စိတ်ထယောဂစိတ်ကြွယောဂစိတ်ပွားယောဂဆိုတာရှိသေးတယ်နော် psychology မှာစိတ်ပွားနေတယ်ဆိုတာဘာမှတွေးလို့မရဘူးခေါင်းကုပ်လို့မရဘူးစိတ်တွေပွားနေတယ်ရှုပ်ပွားနေတယ်နော်စိတ်ကြယောဂစိတ်ဓာတ်တွေကြနေတယ်စိတ်ထယောဂစိတ်တွေကတက်ကြွလွန်နေတယ်အဲ့ဒီလိုစိတ်တွေဟာပုံမှန်မဖြစ်တဲ့အခါကျတော့ ပုံမှန်ဖြစ်သည့်ထိအောင်ပြုပြင်ပေးရမယ်သူပြုပြင်ပေးရတယ်ဘောရိပကိယတရားအဲဘုဇင်ခုနှစ်ပါးဆိုတဲ့တရားဟာအဲ့ဒီစိတ်ရဲ့ပုံမှန်မဟုတ်တဲ့အနေအထားတွေကိုအတိုင်းအတာတစ်ခုရဘောရိပကိယတရားခုနှစ်ပါးအဲဘုဇင်တရားခုနှစ်ပါးတဲ့ကရှစ်သုံးပါးကိုစိတ်စိတ်ဓာတ်တွေကြနေတဲ့အခါမှာရှစ်သုံးပါးကိုပွားရမယ်ဓမ္မဝိစရာ ဝီရိယပီတိဆိုတဲ့အဲ့ဒီဘုဇင်သုံးပုံကိုပွားရတယ်စိတ်ဓာတ်ကျနေတဲ့အချိန်မှာတက်လာစိတ်တရားဒါတက်နေတယ်နော်ပြင်းထန်လွန်နေတယ်ဆိုရင် ပြန်ချအဲ့ဒါကြပါနဲ့ချပတ္တတိတမာတိဥပိ္ပခဆိုနောက်ဘုဇင်သုံးမျိုးနဲ့ချတတိကအတက်အကြကိုသိအောင်စောင့်ကြည့်ရမယ်အဲ့တော့ဘုဇင်ခုနှစ်ပါးဟောတာအလကားမဟုတ်ဘူး မြတ်စွာဘုရားဘုဇ္ဇကုဏ္ဏပါကကမ္မဋ္ဌာန်းအထုတ်တဲ့အချိန်မှာသူကထိန်းကြီးဖို့ဟောတာဒါအမတမခဲနေထိန်းကြီးပေးရမယ်မထိန်းလို့ရှိရင်လိုရာစခန်းမရောက်နိုင်ဘူးအလုံးဟာ balance ဖြစ်ရမယ်နော်တည်ငြိမ်နေရမယ်ဒါကြောင့်စိတ်တက်နေစိတ်တွေတက်ကြွနေလို့ရှိရင်တမျိုးစိတ်တွေကြာနေလို့ရှိရင်တမျိုးအလုံးကိုထိန်းကြီးပေးရတယ်တို့ဆိုလိုတယ် တော့ကမ္မထာထုတ်တဲ့အခါခိုင်လိုင်းပေးတာပဲဘုဇင်ကောတပါဆိုအဲ့ဒါတွေလည်းသတိထားရတယ်ပေါ့တရားအထုတ်တယ်ဆိုဒီတိုင်းပဲအထုတ်နေလို့မရဘူးအဲ့တော့အတက်ကြချိပြီးတော့ပြုပြင်ထိမ့်သိမ့်သွားတာမျိုးအဲ့လိုကြိုးစားအထောက်ရမယ်လို့သူဆိုတယ်အဲ့တော့ရသော်ဘုရားရဲ့ဂုဏ်ကိုရံခါရံခါအာယုံပြုလိုက်တဲ့အခါမှာ တရာစိတ်တွေနဲ့ချီနှူးမှုတွေတက်လာတယ်အဲ့ဒီချီနှူးမှုတွေကို အခြေခံပြီးတော့ဝိပဿနာတရားကိုပြန်သွားလို့ရတယ်ထို့တူပဲဖះကုံကိုအာယုံပြုပြီးတော့ချီနှူးမှုရတယ်လို့ပဲတရားကုံတွေကိုအာယုံပြုပြီးတော့လည်းချီနှူးမှုတွေရတယ်နောက်တစ်ခါတန်ခါကုံကိုအာယုံပြုပြီးတော့လည်းပဲစိတ်ထဲမှာချီနှူးမှုတွေရနိုင်တယ် အဲ့တော့ဖရာတရားတန်ခါယရဏသုံးပါးရဲ့ခုံကိုအာယုပြုပြီးတော့စိတ်ကြည်နူးမှုတွေရလာအောင် ကြိုးစားအထောက်အမယ်။ဒါကို အဝိစ္စပတာဒလို့ခေါ်တယ်။အဲ့ဒီအဝိစ္စပတာဒကိလေသာတွေကင်းသွားတာနဲ့တပြိုင်နက်စိတ်ထဲမှာဖရာတရားတန်ခါနဲ့ပတ်သက်ပြီးတော့ချီနူးမှု၃ရက်ကိုရရှိသွားတယ်။တရားစွမ်းအားတွေရရှိသွားတယ်။အဲ့ဒီရရှိသွားခြင်းဟာ နောက်ထပ်ကြမ်းနေတဲ့ကိလေသာတွေကိုဖယ်ရှားဖို့အတွက်အရေးကြီးတဲ့စွမ်းအားတွေပဲဖြစ်တယ်ပေါ့အဲ့ဒီစွမ်းအားကိုသုံးချရမယ်လို့ဆိုလိုတယ်ဒါကြောင့်မို့ဒါကိုဆက်ပြီးတော့မြတ်စွာဘုရားဟောတာအေးရင်နဲ့နှလုံးထဲမှာ ရှိတဲ့စိတ်ရဲ့အညစ်အကြေးတရားတွေကိုအညစ်အကြေးအဖြစ်သိပြီးတဲ့အခါမှာဆိုင်ရာဆိုင်ရာအကြောင်းတရားတွေနဲ့သူတို့ကိုဖယ်ရှားလိုက်တယ်ဖယ်ရှားလိုက်လို့အကြောင်းတရားတွေကင်းသွားပြီဆိုရင် ဖရာကုံကိုအာရုံပြုတယ်တရားကုံကိုအာရုံပြုတယ်သံဃာကုံကိုအာရုံပြုတယ်အဝိစ္စပတာရဆိုတဲ့ခိုင်မာတဲ့ယုံကြည်မှုကိုရရှိအောင်ကြိုးစားအထောက်တယ်အဲ့တော့ပုရုဇဉ်ရဲ့တရားဆိုတာမခိုင်မာဘူးတောတပံဖြစ်တော့မှတရားဆိုတာခိုင်မာတယ်မခိုင်ဘူးဆိုတာဒီဘဝမှာခိုင်ခြင်းခိုင်မဲနောက်ဘဝကြပြောင်းခြင်းပြောင်းသွားတယ်အဲတချို့ကြတော့ဒီဘဝတင်တောင်မှမခိုင်မာဘူးပြောင်းလဲနိုင်တယ် ဒီအဝိဇ္ဇပတရဆိုတာဘယ်တော့မှ မပြောင်းလဲတဲ့ယုံကြည်ချက်လို့အဓိပ္ပာယ်ရတယ်။အစ္စုတေနပတာတေနဘယ်တော့မှရွေ့ရှားသွားမှာမဟုတ်ဘူး။ဖះကုံနဲ့ပတ်သက်ပြီးတော့ခါကြတော့အမှန်ကန်သိထားသည့်အတွက်ကြောင့်အစလေနလှုပ်ရှားရင်းရိုင်မှုမရှိဘူး။အစ္စုတေအစ္စုတေနရွှေလျားပျောက်ကွယ်သွားတာမရှိတဲ့ယုံကြည်မှုလို့ဆိုလိုတယ် အဲ့ဒါကို အဝိစ္စပတာရအသိဉာဏ်နဲ့သက်ဝင်သိရှိနားလည်ပြီးယုံကြည်တာခိုင်မာတဲ့ယုံကြည်ချက်လို့ဆိုလိုတယ်နော်အဲ့ဒီဒီတရား blind faith လို့ဟာမျိုးမဟုတ်သူကပညာပါသည့်အတွက်ကြောင့်အမှန်မှအရေးကြီးတဲ့ဒါကိုဓတနာမူလိကတတ္ထာလို့ခေါ်တယ်မြတ်စွာဘုရားရဲ့အရေးချင်းကိုကိုယ်တိုင် သိရှိပြီးတော့ အမြင်ပေါ်မှာအခြေခံတဲ့ယုံကြည်ချက်လို့ခေါ်တယ်။နော်ကိုယ်ကိုယ်တိုင်မြင်ထားတာသူများကိုယုံစရာမှမရှိတော့တာ။ကိုယ်ကိုယ်တိုင်သိထားတဲ့အသိဉာဏ်ပေါ်မှာအခြေခံတဲ့ယုံကြည်ချက်ကိုအဆလအဝိစ္စပတာရလို့ခေါ်တယ်။တနည်းအားဖြင့်အာကာရဝတိတတ်တာအချို့အကြောင်းလုံလောက်တဲ့တရားအဲ့ဒီတရားတရားတွေကိုဆက်လက်ပြီးတော့ထူထောင်ပါတဲ့စိတ်ရဲ့ညစ်ကြေးကင်းပြီးသွားပြီတဲ့အခါမှာ အဲ့ဒီသရစွမ်းအား၃မျိုးနဲ့ပံ့ပိုးပြီးတော့ပေးလိုက်ပါအဲ့ဒါပြီးတော့မြတ်စွာဘုရားဗာဆက်ဟောတော့ဆိုယထောတိခောပနတ္တသတ္တဟောတိဒီပါဠိလေးရဲ့အဓိပ္ပာယ်ကယထောတိယထောတိလို့လည်းရှိတယ်ယတောတိလို့လည်းရှိတယ်ဩတိသတ္တဩတိဆိုတာအပိုင်းခြားလိုက် အညစ်အကြေးတွေကိုဖယ်ရှားတာသူနဲ့သက်ဆိုင်ရာသူဖယ်ရှားသွားတာအကုန်လုံးဖယ်ရှားတာမဟုတ်ဘူးအဲ့တော့ဘာတွေကိုရည်ညွှန်းတာတော့ဆိုအောဒိဆိုတာသောတပတိမေသရဂါမိမေအနာဂါမိမေဆိုတဲ့အောက်မတူအဓိကတော့သောတပတိမေနဲ့အနာဂါမိမေပေါ့သူကအကန့်အသတ်နဲ့ဖယ်ရှားတယ်လို့ဆိုလိုတယ်အောဒိရဲ့အဓိပ္ပာယ်ကအကန့်အသတ်ချက်အတိုင်းဖယ်ရှားတာနော် အကုန်လုံးမဖယ်ရှားနိုင်ဘူးအကန့်အသတ်နဲ့ပဲဖယ်ရှားတာအဲကြောင့်မို့အကန့်အသတ်လိုက်ဖယ်ရှားတယ်ဆိုတာခုနပြောခဲ့တဲ့သောတပတိမင်းကမခပလာသစသည်ဖယ်ရှားတယ်နာဂမိမကပြဘာရစသည်ဖယ်ရှားတယ်အရတဝနကအဘိဇာစသည်ဖယ်ရှားတယ်ဆိုဒါအကန့်အသတ်နဲ့ဖယ်ရှားတယ်လို့ခေါ်တယ်ရတ္တဝတိမက်တို့နာဂမိမက်တို့ဖယ်ရှားမှုကအပြည့်အစုံမဟုတ်သည့်အတွက်ကြောင့်အောထိ စတ္တအကန့်အသတ်အနေနဲ့သူကစတ္တဆိုတာစွန့်ပစ်တာစွန့်လွတ်လိုက်တာအဲ့ဒီမှာမြတ်စွာဘုရားသုံးထားတဲ့စကားပါတော့ဆိုရင်ယထောတိခောပနတစတ္တံဟောတိဝန္တံဝိမု ക്ത ံပဟိနံပฏิနိသထံလို့တို့ဟောတယ်အထိပ္ပယ်ကပါတော့ဆိုရင်ရှင်ထဲမှာရှိတဲ့စိတ်ရဲ့အညစ်အကြေးတွေကိုတဲ့ အပိုင်ချအကန့်အသတ်နဲ့စွန့်ပစ်တယ်စတ္တစွန့်လွတ်လိုက်တယ်အဲ့တော့တချို့ကစွန့်လွတ်ပြီးတော့လည်းပြန်ယူတတ်သေးတယ်လေပြစ်လိုက်ပြီးမှပြန်ကောက်လာတာရှိသေးတယ်ဒါကြောင့်မို့နောက်စကလုံးတစ်ခုထပ်ပြီးတော့သုံးတယ်မြတ်စွာဘုရားဝန်တန်ထွေးပြစ်လိုက်တာဝန်တန်ဆိုတာနောက်ထပ်ပြန်မယူတော့ဘူးလို့ဆိုလိုတယ်။အော်ပြန်မယူတော့ဆွန့်လွတ်လိုက်တယ် ထွေးထုတ်ပလိုက်တယ်အဲ့တော့ထွေးထုတ်ပလိုက်ပြီးတဲ့အခါကျတော့ထွေးတော့ထွေးတယ်အပြင်ထိအောင်အကုန်မရောက်ဘူးဆိုတာမျိုးကရှိတတ်သေးတယ်ဒါကြောင့်မို့ဝိမှုဝိမုတ်တံလုံးဝလွတ်သွားပြီအပြင်လုံးဝရောက်သွားပြီကိုယ်ရင်ထဲမှာမရှိတော့ဘူးရင်ထဲလွတ်သွားပြီဝိမုတ်တံပဟိနာပျောက်ွယ်ကိုသွားပြီပဋိနိဒတ်ထံလုံးဝလက်ကြံမရှိအောင်ဖယ်ရှားပလိုက်ပြီလို့ဆိုအဲ့တော့ ဒီစကလုံးလေးတွေကတစ်ခုနဲ့တစ်ခုအားကိုပေးဟိုဖယ်ရှားမှုကိုစွာပို့ပြီးတော့ပြပြအောင်ဟောတာပဲဖြစ်တယ်နော်အဲ့တော့ဒီစကလုံးငါးလုံးကိုစတ္တတဲ့ဝန္တတဲ့ဝိမု ക്ത တဲ့ပိဟိနတဲ့ပဋိနိဒတ်ထားတဲ့အဲ့စကလုံးလေးတွေဟာအလုံးကဖယ်ရှားတဲ့ဆိုတဲ့အဓိပ္ပာယ်တွေပဲသို့တော့ဖယ်ရှားအောင်ဖယ်ရှားနေကြမတူကြဘူး အဲ့တော့အလုံးကိုခြုံငုံပြောလိုက်မယ်ဆိုရင် လုံးဝလွတ်လွတ်ကျွတ်ကျွတ်ကင်းကင်းရှင်းရှင်းဖယ်ရှားပလိုက်တယ်လို့ဆိုလိုတယ်စိတ်ရဲ့အညစ်အကြေးတွေကိုလုံးဝတန့်စင်ပလိုက်တယ်ဖះကုံတရားကုံသံဃာကုံကိုအာယုပြုပြီးတော့လုံးဝတန့်စင်ပလိုက်တယ်လုံးဝတန့်ရှင်းပလိုက်တယ်လို့အဲ့ဒီအတိတ်ဘယ်ကိုမြတ်စွာဘုရားဟောတာ အဲ့တော့ဒီကိရိတာအညစ်အကြေးတွေနဲ့ပတ်သက်ပြီးတော့တာမန်ဆွလွယုံများမဟုတ်တော့ပဲနဲ့လုံးဝရှင်းထုတ်ဖယ်ရှားပလိုက်ပြီးဖရာကုံတရားကုံကိုအာယုံပြုပြီးတော့ယင်းထဲမှာရှင်းသွားအောင်လုပ်တယ်ဖရာကုံတရားကုံသံဃာကုံအပြုပြီးတော့ယင်းထဲမှာရှင်းသွားတယ်အဲ့ဒီလိုလုပ်တော့ဘလူအကျိုးတွေရတာဖရာကုံတရားကုံကိုအာယုံပြုပြီးတော့ဖရာတရားသံဃာယရဏသုံးပါးရဲ့ကုံကိုအာယုံပြုပြီးတော့ခိုင်မာတဲ့ စိတ်ကြည်နူးမှုကိုရတဲ့ပုံကိုတယောက်ရှင်ထဲမှာရှိတဲ့ကိလေသာအညစ်အကြေးတွေကိုလုံးဝရှင်းထုတ်လိုက်တဲ့ပုံကိုတယောက်ဘယ်လိုအခြေအနေတွေဖြစ်လာတော့ဆိုသောလဝတိအထဝေဒံသောလဝတိဓမ္မဝေဒံလဝတိဓမ္မပတဟိတံပမောက္ဆာအဲ့လိုရှင်းထုတ်လိုက်တာဆိုလို့ရှိရင် तू က မြတ်စွာဘုရားရဲ့ဘောမှာလုံးဝကြည်ချီညိုပြီးတော့အနှစ်သာရပြေဝတယ်မြတ်စွာဘုရားရဲ့ခုံရဲ့ခုံအည်ချင်းနေပေါ်မှာတက်ရောက်ပြီးတော့လုံးဝချီညိုတဲ့ချီနူးတဲ့လုံးဝသိတဲ့ဝမ်းမြောက်ကြည်နူးမှုနဲ့ဝမ်းမြောက်ကြည်နူးမှုနဲ့ရှင်တဲ့အသိဉာဏ်မျိုးကိုရတယ်ဝေဒဆိုတာဝမ်းသာခြင်းနဲ့အသိဉာဏ် ဝေဒဆိုတဲ့စကားလုံးကဝမ်းသာခြင်းနဲ့အတိညာနှစ်ခုဟောတယ်။နော်လဘတိအထဝေဒံဖះကုံပေါ်မှာတက်ရောက်မှုရှိနေတဲ့จินနုမှုသောမနတဆိုတဲ့ဝမ်းသာမှုနဲ့သောမနတညာဏတံပယုတ်တာသောမနတဆိုတဲ့ဉာဏ်နဲ့ရှင်းတဲ့သောမနတနဲ့ရှင်းတဲ့ဉာဏ်နော်ဝမ်းသာမှုနဲ့တိတိမြင်မှု ဝမ်းသာခြင်းတိချင်းဆိုတဲ့ဒီအဓိပ္ပာယ်နှစ်ခုယူပြီးတော့လဘတိအထဝေဒံလဘတိဓမ္မဝေဒံအထဆိုတာချင်းကပ်ထိုက်လို့တိမ့်ပိုက်ထိုက်လို့ရယူထားတိုက်လို့အထဖះကုံတော်တွေဟာ ချင်းကပ်တိုက်တယ်သွားပြီးတော့ကိုးကွယ်တိုက်တယ်အကြီးချင်းတွေဖြစ်လို့အထအဲ့ဒီဖះကုံတော်တွေဟာ မကောင်းတဲ့ဘဝကို မရောက်အောင် တားဆီးပေးနိုင်တာဖြစ်သောကြောင့်သူဟာဓမ္မအထာဓမ္မထီတိတ်ပဲနဲ့လည်းဖွင့်တယ်နောက်တနည်းကအထကအကျိုးဓမ္မက အကြောင်းအကျိုးဖြစ်တဲ့အရာကိုလည်းသိမြင်တယ်အကြောင်းဖြစ်တဲ့အရာကိုလည်းသိမြင်တယ်ဝန္တချင်နုမှုတွေဖြစ်တယ်အဲ့တော့ဘုရားကုံတရားကုံအားကုံအပြုလို့တရားတရားတွေတိုးတက်လာပြီဆိုရင်ဘာဆက်ဖြစ်လာတော့ဆိုရင် ဝမ်းသာခြင်းနဲ့ဝမ်းသာမှုနဲ့ရှင်တယ်ဝမ်းသာခြင်းနဲ့အသိဉာဏ်ဒီနှမျိုးထပ်ပြီးတော့ရရှိလာတယ်လို့ပြောတာဝိဓာဆိုတဲ့ဝမ်းသာမှုနဲ့အသိဉာဏ်ဒီနှစ်ခုကိုကောင်းကောင်းကြီးပြန်ရလာတယ်အထုဓမ္မတန်ဓမ္မတန်ဟိတဓမ္မတန်ဟိတပါမောက်စာ အထဝေဒီအထဝေဒဓမ္မဝေဒဓမ္မတဟိတပမောက္ခဒီသုံးမျိုးကိုဟောတယ်ဒီသုံးမျိုးဟောတာဓမ္မုပတဟိတပမောက္ခဆိုတာဒီတရားတွေနဲ့ပတ်သက်လာပြီးတော့စဉ်းစားလိုက်တိုင်းဒီဝန္တကြည်နုမှုတွေတိုးတက်ရလာတဲ့စိတ်ချမ်းသာမှုပီတိဖြစ်မှုဆိုတာဒါတွေထပ်ပေါ်လာတယ်လို့အဲ့တော့ရှင်းရှင်းပြောရတော့ ဖះကုံကိုအာရုံပြုပြီးတော့ဝမ်းသာတယ်အသိဉာဏ်တွေဖြစ်တယ်တရားကုံကိုအာရုံပြုပြီးတော့ဝမ်းသာတယ်အသိဉာဏ်တွေဖြစ်တယ်တန်ခါကုံကိုအာရုံပြုပြီးတော့ဝမ်းသာတယ်အသိဉာဏ်တွေဖြစ်တယ်ကိုယ့်ရင်နဲ့နှလုံးထဲမှာစိတ်ရဲ့အညစ်အကြေးတွေကိုဖယ်ရှားပစ်လိုက်နိုင်လို့ဝမ်းဝမ်းသာတာနဲ့အသိဉာဏ်ဒီလိုဖြစ်လာတယ်လို့ဆိုလိုတယ်အဲ့ဒါကိုဒီမှာရှင်းပြီးတော့ရသဗျာဟောတာ အဲ့တော့ဒီသုတ်တံမှာစိတ်ရဲ့အညစ်အကြေးတွေကိုဖယ်ရှားခြင်းဖရာတရားသံဃာဂုံတွေပေါ်မှာ နှစ်နှစ်ကာကယုံကြည်ခြင်းဝန္တမှုနဲ့အသိဉာဏ်ရရှိမှု၎င်းတို့ရဲ့အကျိုးချစ်စုဆိုပြီးတော့ဒီဟာအဓိက ခွင်းဆက်အနေနဲ့မြတ်စွာဘုရားဟောလိုက်တယ်။အော်ခွင်းဆက်အနေနဲ့ဟော အငြင်းကြီးတွေကင်းသွားပြီဆိုရင်ဒီအခြေအနေတွေဟာလူတွေရဲ့တဏ္ဍာမှာဖြစ်လာမယ်လို့ဆိုစဉ်းစားလိုက်တဲ့ဝမ်းသာကြည်နူးမှုတွေဖြစ်လာမယ်လို့ဓမ္မုပတ္တဟိတံပမောက္ခအဲ့ဒါတွေကိုသိပြီးသိရှိဝမ်းသာပြီးတော့အနုစာဝမ်းမြောက်မှုလေးတွေဖြစ်လာတယ်ဝမ်းသာမှုရဲ့နောက်မှာဝမ်းမြောက်မှုဆိုတာလာ အဲ့တော့ဝမ်းသာမှုနဲ့ဝမ်းမြောက်မှုကဘာကွာတော့ဆိုဝမ်းသာမှုကအသေးဖွဲဝမ်းမြောက်မှုကပိုကြီးလာတယ်လို့သူတို့ဆိုလိုတယ်ပေါ့နော်သူကတို့အရှိတာနဲ့မရှိတာဒီလိုကွာတယ်ဆင်ငယ်ဆင်ငယ်ဖြစ်လာတဲ့သဘောကိုပြောပြတာအဲ့ဒီကနေပြီးတော့ဟုတ်ပြီဒီအထဓမ္မနဲ့ပတ်သက်ပြီးတော့ဒီလိုဝမ်းသာမှုတွေသိဉာဏ်တွေဖြစ်လာပြီဆိုလို့ရှင် ဘလို့အကျိုးတွေရလာတာတော့ဘလို့ဟာတွေဆက်လက်ဖြစ်ပေါ်လာတော့ဒီဆိုင်ရဆိုင်ရအကြောင်းတရားဖြစ်လာလို့ရှိရင်ဒီအကျိုးဆက်ဆိုတာကိုကလှုပ်ယူရတာမဟုတ်ဘူးခွင်းဆက်အနေနဲ့ဖြစ်လာအဲ့တော့ဝမ်းမြောက်မှုဖြစ်လာတဲ့အခါမှာဘာဖြစ်တော့ဆိုပမုဒိတတပီတိစာယတိဝမ်းမြောက်မှုဖြစ်လာလို့ရှိရင်ပီတိလို့ဆိုတဲ့ နှစ်ချိုက်မှုတသိမ့်တသိမ့်ရှင်ထဲမှာလိုက်လိုက်ပြီးတော့ဖြစ်လာတဲ့ပီတိဆိုပေါ်လာတယ်ဝမ်းမြောက်မှုကိုလွန်ကဲလာတဲ့အခါပီတိအဆင်ရောက်လာတယ်သူဆိုလိုတယ်ပေါ့ပမုဒိတတပီတိစာယတိဝမ်းမြောက်တဲ့ပုဂ္ဂိုလ်မှာပီတိဖြစ်လာတယ်ပီတိမနတကာယောပတ္တပီတိပီတိဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာငြိမ့်နေတယ်အေးချမ်းနေတယ်ငြိမ့်ချမ်းတယ် ပူပန်တာမရှိဘူးစိတ်ထဲမှာတောကိုအေးချမ်းပီတိဖြစ်နေပြီဆိုအေးချမ်းနေပြီဒါကိုစက်ပဲဆင်ငယ်ဆင်ငယ်အကျိုးဖြစ်လာတာပီတိဝင်လာလို့ရှိရင်နာမကာယရူပကာယအေးချမ်းသွားတယ်ဟုတ်ပြီအဲ့လိုအေးချမ်းသွားတာကိုပတ္တပတ္တတိလို့ခေါ်တယ်ပတ္တတကာယောဒုက္ခဝေဒတိအဲ့လိုကိုရောစိတ်ရောအေးချမ်းသွားပြီဆိုရင်ဘာဖြစ်လဲဆိုတာ နေလို့ထိုင်လို့ကောင်းလာတယ်စိတ်ချမ်းသာလာတယ်ပို့ပြီးတော့ကြည်နူးဝဲရာတွေဖြစ်လာတယ်ဟောဒုက္ခဝိထေတိစိတ်ချမ်းသာမှုတွေကိုရလာတယ်ဒါဖြင့်စိတ်ချမ်းသာမှုရတော့ဘာဖြစ်လဲဒုက္ခိနော စိတ်တံသမာဓိယတိချမ်းသာမှုရလာတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာဘယ်ဟာကိုအာယုံပြုလိုက်ပြုလိုက်ငြိမ့်နေလှုပ်ရှားမနေဘူးလှုပ်ခတ်မနေဘူး ဘုရားကုံအာရုံပြုလိုက်လဲငြိမ်သွားတယ်တရားကုံအာရုံပြုလိုက်လဲငြိမ်သွားတယ်အဲ့တော့စိတ်ငြိမ်တာနဲ့မငြိမ်တာထင်ရှားတယ်လေတစုံတစ်ခုဟိုစိတ်ဆင်းရဲစရာကျုံနေတဲ့လူဟာပြရာခတ်တာပဲလေစိတ်ကမငြိမ်ဘူးလေတမန်နေထားအဖြစ်ဆိုရင်ကြည်နူးနေရင်စိတ်ကငြိမ်သွားတာအာယုံလေးတစ်ခုပေါ်မှာစိတ်ကတည်ငြိမ်နေတာအဲဒါကြောင့်မို့ချမ်းသာနေပြီဆိုရင်ဒုက္ခိနောစိတ်တံတမာတိယတိတမာတိဆိုရရလာ အဲ့တော့ဒါရီကခွင်းဆက်တွေပဲအဝိဇ္ဇပတာရဆိုတဲ့ဖရာတရားသံဃာယရဏသုံးပါးနဲ့ပတ်သက်ပြီးကြည်နူးလာလို့ရှိရင်ပမောဇ္ဇစာဖြစ်တယ်ပမောဇ္ဇဖြစ်လို့ရှိရင်ပီတိဖြစ်တယ်ပီတိဖြစ်လို့ရှိရင် စိတ်ရောကိုယ်ရောငြိမ်းချမ်းတယ်စိတ်ရောကိုယ်ရောငြိမ်းချမ်းလို့ရှိရင်ချမ်းသာတယ်ချမ်းသာပြီဆိုလို့ရှိရင်စိတ်တည်ငြိမ်တယ်ဒါကွင်းဆက်ပဲအဲ့ဒါလို့သွားတာ ဆက်ဆက်ပြီးတော့ဒီမှာတမာတိကိုတင်မြတ်စွာဘုရားအဓိကထားပြီးတော့လမ်းဆုံးအနေနဲ့အဲ့လိုဟောတာချစ်ဆက်သွားရင်တမာတိရှိမှယထာဘုဒ္ဓညာနာတတနာဆိုတာအမှန်ကန်မြင်တဲ့ဆိုတာအဲ့ဒီဘက်ကိုပြမှာသို့တော့ဒီတုတ်တံမှာဒုက္ခိနောစိတ်တံတမာတိယတိခုရှိပိုင်းမှာ စိတ်လေးတည်ငြိမ်တာလေးကိုပြောပြတာနော်အဲ့လိုစိတ်ကလေးဟာတည်ငြိမ်လာတယ်တဲ့ အဲ့တော့စိတ်ရဲ့အငြိကြီးဖြစ်တဲ့ကိလေသာတွေကိုဖယ်ရှားတယ်ဖျားတရားသံဃာအောင်ပြုပြီးတော့တရားတွေဖြစ်တယ်တရားတွေဖြစ်တော့စိတ်ထဲမှာဝမ်းသာမှုတွေကြည်သိမြင်မှုတွေဖြစ်လာတယ်အဲ့ဒီလိုဖြစ်လာတဲ့အခါမှာဒါရဲ့ရလက်အကျိုးဆက်ကပါတယ်အဲ့ဒီလိုကိလေသာတွေလည်းဖယ်ရှားနိုင်တယ်တရားစွမ်းအားတွေလည်းကြီးတယ်နောက်ဆုံးကဒီဖယ်ရှားတယ်ဆိုတာအနာဂတ်နဲ့ဖယ်ရှားတာဆို အနာဂံအဆင်မျိုးဒီပုဂ္ဂိုလ်ကရောက်သွားတယ်နော်အနာဂံအဆင်ရောက်သွားပြီဆိုတော့အနာဂံဆင်းရောက်သွားတဲ့ပုဂ္ဂိုလ်တယောက်ရဲ့ဒီအန္တရာယ်ကင်းမှုကိုမြတ်စွာဘုရားကလူတိုင်းသိနိုင်အောင်ဘလို့ဟောတော့ဆိုရင်အဲ့ဒီလူအသိဉာဏ်နဲ့ရှိပြီးတော့ဝန္တာပီတိဖြစ်နေတဲ့တမာရီစွာတွေကောင်းနေတယ်တိလာတွေနဲ့ပြည့်စုံတဲ့ တမာရီကောင်းတယ်ပညာကောင်းတယ်ဆိုတဲ့ပုဂ္ဂိုလ်တယောက်ဟာတဲ့ဘလောက်ကောင်းတဲ့အစာအာဟာရတွေပဲစားစားသူ့မှာလောဘကအန္တရာယ်မပြုတ်နိုင်တော့ဘူးလို့ဆိုဆိုလိုတာဘလောက်ကောင်းတာနဲ့တွေ့တွေ့လောဘမဖြစ်တော့ဘူးလို့ပြောတာနော်ဘလောက်ဆိုးတာနဲ့တွေ့တွေ့ဒေါသမဖြစ်တော့ဘူးဆိုတာလို့စိတ်ငြိမ်သွားတာဘလောက်ကောင်းတာနဲ့တွေ့တွေ့ အဲ့တော့လူဆိုတာကပုံမှန်လေးဆိုရင်တော့လောဘမဖြစ်ဘူးရှိုးနေတဲ့အရာပေါ်မှာလောဘမဖြစ်ဘူးအဲတိတ်ကောင်းတာနဲ့တွေ့ရင်တော့လောဘအငုတ်ကပေါ်လာတတ်တယ်လေပေါ်လာတတ်တယ်စိတ်ဟာပြောင်းသွားတတ်တယ်လေဒါကြောင့်မို့ဒီအနာဂတ်အဆင့်ရောက်သွားတဲ့ပုဂ္ဂိုလ်တယောက်ဟာခုနပြောတဲ့အည်ချင်းတွေရှိလို့ရှိရင်တဲ့ကောင်းပြီဆိုတဲ့အစာအာဟာရတွေစားတောင်မှပဲအဲ့ဒီစားတဲ့ စားခြင်းကြောင့်တမန်ပုဂ္ဂိုလ်တွေမှာလောဘတက်ပြီးတော့ရတတဏှာနဲ့ထီစာမျိုးစားခြင်းနဲ့စိတ်အမြဲတမ်းပေါက်ပြီးတော့လောဘတကြီးတဝတပည့်စားတာမျိုးမဟုတ်ဘူးသူ့ဘာသူဆင်ញင်တုံတရားနဲ့စားသင့်သလောက်စားပြီးတော့ကောင်းလို့ဖိစားတာမျိုးမလုပ်တော့ဘူးမလုပ်သည့်အတွက်ကြောင့်လောဘကသူ့ကိုမနှိမ့်ဆက်နိုင်တော့ဘူးလို့ဆိုလိုတယ်ဒါပေါလို့ဒါဟောတာတော့လို့ဆိုတာ ဒါအမတန်မှအရေးကြီးတဲ့အချက်တစ်ခုပဲရသော်ဘုရားရဲ့ခုံတော်တွေထဲမှာစရဏ135ပါးဆိုတာဟောထားရှိတယ်အခြေခံစရဏတရားက၄ပါးရှိတယ်အဲ့ဒီ၄ပါးကဘာလို့ဆိုရင်သီလရယ်အိန္ဒြေထိမ့်သိမ့်ဆောက်ရှောက်တဲ့အိန္ဒြေယသံဝရရယ်ဘောဇနိမတ္တညုတာရယ်သာဂရိယနုယောဂရယ်ဒီလေးခုအဲ့ဒီမှာဘောဇနိမတ္တညုတာဆိုတာထည့်တာ လူတွေမှာဒုက္ခပေးတာအစာနဲ့ဒုက္ခပေးတာရတ္တတဏဒုက္ခပေးတတ်တယ်ဒီပြာတွေရှောင်းနိုင်ပေမဲ့လို့ဒါကိုရှောင်းနိုင်ခဲ့တယ်လို့ဆိုလိုတယ်ပဲဖြောက်ခိုင်းနိုင်တယ်ရတ္တတဏပို့ပြီးဆိုးတယ်လို့ပြောတာမတဲ့လဲမတဲ့မှန်းသိလဲစားရပဲလေရှိရယောဂရှိလို့အချုံနဲ့မတဲ့ဘူးဆိုရင်လည်းနည်းနည်းလေးတော့စားလိုက်ခြင်းတယ်ဟိုကမတဲ့ဘူးဆိုလဲ ကြိုက်တတ်တဲ့အစာဆိုနည်းနည်းလေးတော့စားကျင်သေးတယ်အဲ့လိုဖြစ်လာအတချို့ကျတော့နည်းနည်းတယ်မကဝဝစားတယ်ပေးရလူကမစားဖို့တတိပေးရင်တော့ဝဝစားပြီးသေမယ်လို့တောင်သူကပြောသေးတယ်အဲ့လိုတွေဖြစ်တယ်အဲ့ဒါကြောင့်မို့လို့ကိုလောဘကိုကိုမထိန်နိုင်တဲ့အထိပ္ပယ်ကိုဖော်ပြတာဒီအနာဂံဆိုတဲ့အဆင့်ရောက်သွားတဲ့ပုဂ္ဂိုလ်တယောက်ဟာဘာစားစားဒီအစာအာဟာရသူ့ကို ဆွဲဆောင်နိုင်မှု မရှိတော့ဘူးတဲ့မဆွဲဆောင်တော့ဘူးသူကအစာရဲ့ဆွဲဆောင်တဲ့နောက်ကိုမလိုက်ဘူးတဲ့ဟုတ်တယ်လေဒိန်ကြီးတွင်းသီးကြိုက်တဲ့လူကတွင်းသီးနှံလေးမြင်လို့ရှင်သေကြအဲ့ဒါတွင်းအစာဆွဲဆောင်တာပဲလေဒိန်ချင်းသီးကြိုက်တဲ့လူကလည်းဒိန်ချင်းသီးမြင်မစားပဲမနေနဲ့အဲ့ဒါအစာရဲ့ဆွဲဆောင်မှုပဲအဲ့ဒီဆွဲဆောင်မှုတွေမခံရတော့ဘူးတဲ့ဘလောက်ကောင်းတာစားစား သူစိတ်ဟာလောဘရဲ့လွှမ်းမိုးမှုကိုမခံရတော့ဘူးအနေရမဖြစ်တော့ဘူးလို့မြတ်စွာဘုရားဟောတယ်ဥပမာဆိုပါစို့တဲ့ဒါဘာကြောင့်ဒီလိုဖြူစင်မှုရသွားတယ်လဲလို့ဆိုလို့ရှိရင်ကိုယ့်ရဲ့ယင်ထဲမှာကိလေသာအညစ်အကြေးတွေကင်းနေလို့သာဖြစ်တယ်အဲ့ဒီကိလေသာအညစ်အကြေးတွေဟာ အဝတ်မှာဆွဲပေးနေတဲ့အညစ်အကြေးတွေဟာရှည်တို့ဆပ်ပြတို့နဲ့ဖွှလျှော်လိုက်လို့ရှိရင်အဲ့ဒီအညစ်အကြေးဟာပျောက်ကွယ်သွားတယ်အဲ့ဒီပျောက်ကွယ်သွားသလိုအခုပြောခဲ့တဲ့အဝိဇ္ဇပတာရဆိုတဲ့ယုံကြည်မှုတွေခိုင်မာတဲ့ယုံကြည်မှုတွေဝန္တာမှုတွေကြည်နုမှုတွေကနေပြီးတော့စိတ်ထဲကအညစ်အကြေးတွေကိုဆေးကြောပလိုက်တယ်ဆေးကြောပလိုက်တယ် တခါမတန့်စင်တဲ့ရွှေကိုမိုက်ခွက်တဲ့ထည့်ပြီးတော့ကျင့်လိုက်တဲ့အခါမှာမတန့်စင်တာတွေကတန့်စင်သွားတယ်။နော်မိုက်ခွက်ထဲမှာထည့်ပြီးတော့ကျင့်လိုက်တဲ့အခါမှာရွှေထဲမှာမတန့်စင်တဲ့ဓာတ်တွေကိုတန့်စင်ပြီးတော့ပြက်လိုက်တယ်။အဲ့ဒါလိုပဲအဝတ်ကိုဆပ်ပြာနဲ့ရေနဲ့ဖွှျော်ပြီးတန့်စင်သလိုမတန့်စင်သေးတဲ့ရွှေကိုမိုက်ခွက်ထဲထည့်ပြီးတော့ တန်ရှင်အောင်လုပ်တယ်လို့ပေါ့အဲ့ဒီလိုသူ့ရဲ့စိတ်တွေဟာလည်းပဲအခုပြောခဲ့တဲ့တဘာဝတရားတွေမြတ်စွာဘုရားပေါ်မှာယုံကြည်ချက်ခိုင်မာတယ်ယုံကြည်မှုကိုအကြောင်းပြုပြီးတော့စဉ်းစားလိုက်တဲ့အခါဝန္တာကြည်နုမှုတွေဖြစ်တယ်ဝန္တာကြည်နုမှုတွေရဲ့အကျိုးဆက်တွေကိုဆင်ခြင်တဲ့အခါမှာပို့၍ပို့၍ဝန္တာကြည်နုမှုတွေဖြစ်တယ်အဲ့ဓာတွေကနေပြီးတန်းစင်ဆေးကြောပြလိုက်တော့ သူဟာလုံးဝတန်ရှင်းစင်ကြယ်သွားတဲ့အနေထားမျိုးကိုရောက်တယ်လို့အဲ့လိုခေါ်တာမြတ်စွာဘုရားနော်ဟုတ်ပြီတမာတိရလာပြီဆိုရင်ဘာလုပ်အောင်မလဲနောက်ထပ်ဆက်ပြီးတော့ဘာဟောတော့ဆိုတော့မေတ္တာသဟဂတိနာစေတသာဧကံဓိတံပရိတဝဝိဟရတိ ပြမပြမဝေရတရားလေးပါးကိုတိတုတ်တန်ရဲ့နောက်ဆက်တွဲအနေနဲ့ခထဟောတယ်မြတ်စွာဘုရားဒါဘာကြောင့်လို့ဆိုရင်ခုနကစိတ်ရဲ့အညစ်အကြေးတွေထဲမှာဖော်ပြထားတာပါတော့လောဘဒေါသပါတယ်လေအဲ့ဒေါသကိုတိုက်ရိုက်ဆေးကြောပေးနိုင်တဲ့တရားကတော့မေတ္တာပဲဖြစ်တယ်ပေါ့အဲ့ဒါကြောင့်မို့မြမဝိဟာရတရားကိုဆက်ပြီးတော့မြတ်စွာဘုရားဟောတယ် တဘာဝတရားဆိုတာဒီကမ္မထာတွေကဘယ်ကမ္မထာမဲ့ဖြစ်ဖြစ်ရှင်တဲ့နှလုံးထဲမှာရှိတဲ့ကိလေသာတွေကိုတန့်စင်စေကြောနိုင်တာကြီးပဲဖရာကုံတော်ကလည်းပဲပွားမဲ့ဆိုရင်တန့်စင်စေကြောနိုင်တယ်တရားကုံတော်ပွားပြီးတော့လည်းတန့်စင်စေကြောလို့ရတယ်တန်ခါကုံပွားပြီးတော့လည်းတန့်စင်စေကြောလို့ရတယ်အဲ့ထင်မဲ့ထပ်ပြီးတော့မေတ္တာနဲ့တည့်ရဲ့သစ္စာနဲ့ ဒေါသဆိုတဲ့အညစ်အကြေးကိုမေတ္တာဘာဝနာပွားပြီးတော့တန့်စင်ဆေးကြောမှုမြတ်စွာဘုရားပြတယ်။ဒါကြောင့်မို့တရားကိုဆက်ဟောတယ်။သောမေတ္တာသဟကတိနာအဲ့ဒီပုဂ္ဂိုလ်ဟာမေတ္တာမေတ္တာတွေလွှမ်းခြုံထားတဲ့စိတ်နဲ့တဲ့အယမျက်နာတစ်ခုကိုဖြန့်ပြီးတော့သူမေတ္တာစိတ်နဲ့ဖြန့်ပြီးတော့နေတယ်ဆို။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင် အယံမျက်နှာတစ်ခုဆိုတာပုဂ္ဂိုလ်တယောက်ပေါ်မှာမေတ္တာတွေဖြန့်နေတယ်ဖြန့်လိုက်တယ်အယံမျက်နှာနဲ့ပြောမဲ့ဆိုလို့ရှိရင်တော့အရှိရက်ကိုတစ်ခုကိုမေတ္တာဖြန့်တယ်ပုဂ္ဂိုလ်နဲ့ပြောမဲ့ဆိုရင်ပုဂ္ဂိုလ်တယောက်ပေါ်မှာမေတ္တာဖြန့်လိုက်တယ်ပုဂ္ဂိုလ်တော်ရောက်ပေါ်မှာမေတ္တာဖြန့်ပြီးတော့နေလိုက်တယ်သူ့ရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်တွေတဖွာဖွာဖြစ်နေအောင်လုပ်တယ် နော်ချမ်းသာပါစေဆင်ပြေပါစေကြမ်းပါပါစေဆိုရက်မေတ္တာစိတ်တွေဒီပုဂ္ဂိုလ်ပုဂ္ဂိုလ်တူပေါ်မှာလွှမ်းခြုံပြီးတော့ဖြစ်သွားအောင်စင်စမဲ့ပြတ်ပို့ပေးတယ်အဲ့ဒီကနေသူထတ်ချဲ့လိုက်တယ်တထာဒုတိယတော့အရှိရက်ကိုမေတ္တာပို့တယ်ဆိုရင်တခါတောင်ရက်ကိုပို့လိုက်တထာတတိယနောက်တစ်ခုထပ်တိုးတယ်အနောက်ရက် နောက်တစ်ခုထပ်တိုးတဲ့မြောက်ရဟုတ်လားပထမအရာမျက်နှာတစ်ခုကိုပို့တယ်ဒုတိယဒုတိယအရာမျက်နှာတစ်ခုကိုထပ်တိုးတယ်ထပ်တိုးပြီးတတိယအရာမျက်နှာတစ်ခုထပ်ပို့တိုးတယ်နောက်စတုထအရာမျက်နှာတစ်ခုထပ်တိုးတယ်လူပုဂ္ဂိုလ်ဆိုရင်ပထမပုဂ္ဂိုလ်တယောက်ကိုပို့တယ်နောက်ဒုတိယပုဂ္ဂိုလ်တယောက်ကိုပို့တယ်တတိယပုဂ္ဂိုလ်တယောက်ကိုပို့တယ်စတုထပုဂ္ဂိုလ်တယောက်ကိုပို့တယ်အဲ့ဒီလို ပုဂ္ဂိုလ်တဦးကနေပြီးတော့2ဦး3ဦး4ဦးထီအောင်ကိုယ့်ရဲ့မေတ္တာတွေဖြန့်ကျက်လိုက်တာနောက်ဆုံးမှာတရဝါရှိသမျှအလုံးပေါ်မှာမေတ္တာတွေတက်ရောက်သွားတယ်တဖြည်းဖြည်းချင်းဖြန့်သွားတာနော်တဖြည်းဖြည်းချင်းမေတ္တာကိုဖြန့်သွားတာဒီပုဂ္ဂိုလ်တယောက်က နောက်တယောက်နောက်တယောက်ကနေနောက်တယောက်နောက်တယောက်ကနေတောက်တာတကဘာလုံးမှာရှိတဲ့တရဝါတွေအလုံးနော်အယံမျက်နာတွေအလုံးဖြန့်လိုက်တယ် အထက်အောက်ပဲညာဝဲရာအလယ်မှာရှိတဲ့သတ္တဝါတွေအလုံးကိုနော်ကိုနဲ့ဓာန်တူ စိတ်အားကုန်စိုက်ပြီးတော့သတ္တဝါအလုံးပဝေနဲ့တတ္တလောကကြီးတစ်ခုလုံးကိုချီးမွမ်းချေပြန့်လှတဲ့မေတ္တာဓာတ်နဲ့နေတယ်လို့သူတို့ဆိုတော့တယ်အချီးမွမ်းချေပြန့်တဲ့မေတ္တာဝိပုလေနမဟာကတိနဝိပုလဆိုတာ ကိုမေတ္တာကြီးကဖြန့်ကျက်လိုက်တာကျဲလာတယ်မေတ္တာကွန်ရက်ကြီးပေါ့နော်မေတ္တာ network network နဲ့ဖြန့်ချစ်လိုက်တာအကုန်လုံးဟာမေတ္တာမေတ္တာလွတ်သွားတဲ့ပုဂ္ဂိုလ်မရှိဘူးတဦးတယောက်မှမလွတ်ဘူးအဲ့ဒီမဲ့မိတ်ဆွေလည်းပါမယ်ရန်သူလည်းပါတယ်တိသူလည်းပါတယ်မတိသူလည်းပါတယ်အလုံးသတ္တဝါတွေကိုပေါ်မှာမေတ္တာကွန်ရက်ကြီးကိုဖြန့်ကျက်ပြီးတော့အဝေရာဟောတု ရှံကင်းကြပါစေအပြပစ္စဟွန်တုဒေါသကင်းကြပါစေနော်အာနိကဟွန်တုဒုက္ခကင်းကြပါစေဒုက္ခိအတ္တနာပရိဟရန္တုချမ်းသာစွာကိုယ်စိတ်ကိုဆောင်ရွက်နိုင်ကြပါစေမိမိကိုဆောင်ရွက်နိုင်ကြပါစေဟောအဲ့ဒီလိုမေတ္တာပို့တာအဲ့ဒီလိုမေတ္တာစိတ်နဲ့အချင်းကြာကြာကြီးသူ့ရဲ့မေတ္တာတရားဟာ ကမ္ဘာလောကကြီးတစ်ခုလုံးစัจ java လာတွေခိသမျှတတ္တလောကကြီးတစ်ခုလုံးကိုလွှမ်းခြုံပြီးတော့မေတ္တာနဲ့နေပြလိုက်တယ်အဲ့လိုမေတ္တာနဲ့နေပြခြင်းအပြင်မေတ္တာပါဝိတ္တဗဒောသတပဟာနာယရှင်ထဲမှာရှိတဲ့လှုပ်ခတ်တတ်တဲ့ဒေါသတွေဟာကုန်ညွန်ပြက်ပြက်ပြဲသွားတယ်ဒေါသဆိုဝဲမလာတော့ဘူး ကိုယ့်ရင်ထဲမှာဘသူမုံမာတဲ့ဆိုတာမရှိဘူးဘသူပေါ်မကျေနပ်ဘူးဆိုတာလည်းမရှိဘူးသူကတော့ရန်သူသူကတော့ရန်သူမဟုတ်ဘူးဆိုတာလည်းမရှိတော့အလုံးပေါ်မှာလွှမ်းချုပ်ပြီးတော့အကျိုးစီးပွားကိုလိုလားတဲ့စိတ်ဖြစ်လာထို့တူပဲနောက်ထပ်မေတ္တာပွားပြီးတဲ့အခါမှာဒုက္ခရောက်နေတဲ့အစမပြေတဲ့ပုံကိုယ်တွေကိုကြည့်လိုက်တယ်အစမပြေတဲ့ပုံကိုယ်တွေ ဒုက္ခမုံစံတုဆင်မပြေတာတွေကလွတ်ကြပါစေဆိုတာဒါကရုဏာပွားတာဒါကြတော့တရားအလုံးမဟုတ်တော့ဆင်မပြေတဲ့လူအချို့အတွက်လူတိုင်းအဆင်မပြေတာမဟုတ်ပြေးနေတဲ့လူကရှိတယ်အဲ့တော့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေအတွက်ဒုက္ခမုံစံတုသူတို့အခက်အခဲတွေကလွတ်မြောက်ကြပါစေဆိုပြီးခုနလိုပဲ ပထမတယောက်ဒုတိယတယောက်တတိယတယောက်သရုတ်တတယောက်သို့မဟုတ်အယမျက်နှာပထမအယမျက်နှာဒုတိယအယမျက်နှာတတိယအယမျက်နှာသရုတ်ထအယမျက်နှာအယလေးမျက်နှာလုံးပုံပြီးတော့ကရုဏာကိုယ်ရဲ့ကြီးနဲ့ဖြန့်ကျက်လိုက်အဲ့လိုကရုဏာကိုယ်ရဲ့ဖြန့်ကျက်တာဖြန့်ကျက်ပြီးတဲ့အခါမှာနောက်ထပ်မုဋ္ဌိတာဒါကြတော့ပေဘက်ကိုဥလှည့်လိုက်သလို လောကမှာအဆင်ပြေပြီးကောင်းစားနေကြတဲ့ပုဂ္ဂိုလ်တွေလောလောကဆိုတာကောင်းစားတဲ့ပုဂ္ဂိုလ်ကလည်းရှိတယ်လေဆင်းရဲတဲ့ပုဂ္ဂိုလ်ကလည်းရှိအဲ့ဒီကောင်းစားတဲ့ပုဂ္ဂိုလ်တွေပဲလှည့်လှည့်လိုက်အောင်လှည့်ပြီးတော့ပထမတစ်ယောက်ဒုတိယတစ်ယောက်တတိယတစ်ယောက်သုထတစ်ယောက်နောက်အားလုံးရှိသမျှအစဉ်ပြေနေကြတဲ့ပုဂ္ဂိုလ်တွေပေါ်မှာယထာလတ္တသမ္ပတ္တိတော်မာဝိကိသန္တုသူတို့ရထားတဲ့အခြေအနေကောင်းတွေ လက်လွတ်မဆုံးရှုံးကြပါစေနဲ့အခြေအနေကောင်းတွေဆုံးရှုံးရင်တို့ဒုက္ခရောက်ကြမှာလေအဲ့တော့တို့ရထားတဲ့အခြေအနေကောင်းတွေချမ်းသာဒုက္ခတွေကလက်မလွတ်ကြပါစေနဲ့မဆုံးရှုံးကြပါစေနဲ့ဆိုရယ်ဒီမုဒိတာတရားကိုပွားရမယ်သူမပွားဘူးဆိုဂျက်လက်စီဖြစ်တယ်အိတ်တာဖြစ်လာမကောင်းတဲ့အညစ်အကြေးဝင်လာမယ်ဒါကြောင့်မို့မုဒိတာပွားတယ်နောက်တစ်ခါ အဆင့်မြင့်လာတဲ့အခါအခုမေတ္တာရဲ့ကရုဏာရဲ့မုဒိတာရဲ့ကဒါလှုပ်ရှားမှုတွေနဲ့သွားတာနောက်ဥပိ္ပခာဆိုတော့ကျတော့တည်ငြိမ်မှုနဲ့သွားလိုက်တာဥပိ္ပခာကျတော့မေတ္တာရဲ့အာယုံပြုတဲ့တရားတွေရောကရုဏာရဲ့အာယုံဖြစ်တဲ့တရားတွေရောမုဒိတာရဲ့အာယုံဖြစ်တဲ့တရားတွေရောဘယ်သူပဲဖြစ်ဖြစ်တရားမှန်သမျှသူကံနဲ့သူပဲကိုလှုပ်တာကိုခံကြရမယ် ကိုလှုပ်တာကိုစံကြရတယ်နော်ဆိုတဲ့အတွေးမျိုးလေးနဲ့သဗ္ဗေတ္တာကမ္မတကာအလုံးဟာကိုကံတဲ့ပဲကိုကံကိုကိုပိုင်ဆိုင်ထားကြသည့်အတွက်ကြောင့်မကောင်းတာလှုပ်တာလဲမကောင်းတာလှုပ်တဲ့လူတွေကလည်းမကောင်းတာကိုသွားကြမှာပဲကောင်းတာလှုပ်တဲ့လူတွေကလည်းကောင်းတာပဲဖြစ်ကြမှာပဲဆိုပြီးတော့ကိုယ်စိတ်လေးကိုတည်ငြိမ်အောင်ထားလိုက်တယ် ဘသူတော့ချမ်းသာပါစေဘယ်ဝါတော့ချမ်းသာပါစေလည်းမလုပ်တော့ချမ်းသာပါစေဆိုတော့မပါတော့ဥပိ္ပခာကြတော့သဗ္ဗေတ္တာကာမတကအလုံးဟာသူကံပဲလက်တွေ့ရှုလိုက်တယ်ကံနဲ့ကြည့်ပြီးတော့အခါအလုံးပေါ်မှာချစ်ချင်းမုန်းညင်ကင်းအောင်ဆောင်ရွက်လိုက်တယ်အဲ့ဒါသူ့ရဲ့အနှစ်သာရပဲချစ်နေရင်လည်းအစွန်းရောက်တာပဲမုန်းနေရင်လည်းအစွန်းရောက်တာပဲလေအဲ့တော့ချစ်ချင်းမုန်းညင်ကင်းသွားပြီးတော့အလုံးဟာသဗ္ဗေတ္တာကာမတကာ သူကနဲ့သူဖြစ်ကြတာပါလို့ဆိုပြီးတော့စိတ်တည်ငြိမ်စွာနှလုံးသွင်းနေထိုင်တာဥပိ္ပခဘာဝနာအဲ့လိုမေတ္တာဘာဝနာကရုဏာဘာဝနာမုရိတာဘာဝနာဥပိ္ပခဘာဝနာတရားပွားများလိုက်ခြင်းအပြင်စိတ်ရဲ့အညစ်အကြေးတွေဟာပို၍ပို၍တန်ရှင်းစင်ကြယ်ပြီးတော့သွားတယ်ဆိုပြီးတော့မြတ်စွာဘုရားကပြမစိုးတရား၄ပါးပွားများဖို့ကိုအချင်းတိတုတ်တံမှာခေါ်လိုက်တယ် ဟောပြီးတဲ့အခါမှာဝိပဿနာတရားကိုဆက်ဟောမယ်ဒါအနာဂံဆင့်ပြီးရင်အရတမေအတွက်သွားစရာရှိတယ်ဒါကြောင့်မို့ဒီပြမစုတရားဟောပြီးတဲ့အခါမှာဝိပဿနာတရားကိုဆက်ဟောတာအေးဒီကနေ့တော့ဒီနေရာပဲဆုံးသက်ကြရအောင်တရားချစ်ခင်သူတော်စင်ပြိဿအပေါင်းတို့မြတ်ဗုဒ္ဓရဲ့အဆုံးအမဩဝါဒဖြစ်တဲ့စိတ်ရဲ့ညစ်ကြီးများဆိုတဲ့အကြောင်းကိုဟောကြားတဲ့ဝဋ္ဌသုတ်တံ ထိုဝဋ္ဌသုတ်တံမှာလာတဲ့စိတ်ရဲ့အညစ်အကြေးတွေမိမိတို့တဏ္ဍမှာရှိတဲ့အညစ်အကြေးတွေကိုရှီမှန်သိအောင်ကြိုးစားပြီးဖယ်ရှားနိုင်အောင်ကြိုးစားအထောက်ကြရမယ်ကြိုးစားအထောက်ပြီးတော့အဆင့်ဆင့်မြတ်စွာဘုရားလမ်းပြတဲ့အတိုင်းလျှောက်လန်းကြပြီလင်တန်တရားဝဆင်းကလွတ်ခင်းအောင်တို့တွေကြိုးစားအထောက်ကြရမှာဖြစ်တယ်လို့ကိုစီကိုစီတတိထားပြီးကြိုးစားအထောက်နိုင်ကြပါစေကုန်တည်း ရှေတချရှင်ဖယားရှင်ဖယားဖယားတပိတော်တို့သည်ဓမ္မအတိညာဆရာရှိမှသာလင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာဆရာရှိစေရန်ရှိတန်ကြလျက်ဓမ္မတပင် ဆင်ကျင်ပါ ပြုလို့ကြ၍အပဒဒါနာဓမ္မဒါနာတရားအလှူတော်ကို ပေးလူကြပါကုန်၏တရားတော်မြတ်ကိုယုတ်တိလေးမြတ်စွာမမတ်သားသာအာယုထားလျက်နာကြကြပါကုန်၏ တရားတော်မြတ်ကိုတတဝဝုထုအဆူဆူတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုပြုလို့ကြရသောဤကောင်းမှုဤကုသိုလ်ဆုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ ဖြစ်ပါစေတည်းဤကောင်းမှုဤအဖို့ဘာကကိုအမိအဖာအဖို့အဖွာဆရာသမားမစပြေကဘာသူကဘာသာလူနဲ့မြမတတ္တဝအများတို့အားအမြအမြ ဝေငါပါကုန်၏ကုသိုလ်အမြတ်ကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းအာလောကတ္တနာအမြာအမြာအမြာ Yudam Javangalam Amen.